သမာဓိလို့မလို့ကြားတဲ့အကျိုးဖြစ်ပေါ်တာမျိုးပဲဘာမှဖြစ်ပြီးဆံရမလို့အဲဒါကြောင့်ဒီမှာလည်းဒီကိုဒီလိုကျင်တဲ့အခါမှာသုံးပေါင်းတရားကျော်ပုံနဲ့ရတာကိုဆန်းကြည့်ရတာဟာဒါပြဆန်းရကြည့်ကြတော့မဟုတ်ပါဘူးအကြောင်းနော်ဒီအကြောင်းရှိလို့ဒီလိုဖြစ်တာပဲဘာသာရှင်သာရိပုတ္တရာပြန်ကြတော့မြတ်စွာဘုရားက အဲ့ဒီအချိန်မှာလောကကိုကျဉ်းဉာဏ်နဲ့ကြည့်တဲ့အချိန်မှာတိုးတဲ့အခါကျတော့အော်ကိုယ်မှအထင်မှာအဲသာမန်နဲ့မှတရားရှိနေတယ်ပါရိပုတ္တရာကလာတော့မယ်ကိုယ်ကလည်းတရားအဖုံးမှာလို့ဒီလိုလို့ကပါရိပုတ္တရာတကားဆောက်လို့ကိုယ်ထပြီးတကားဖုံးရပြီဆိုလို့ရှိရင်တရားမပြီးဆုံးတော့ရဟန်းလောကမပြီးဆုံးတော့အတိုင်းဖြစ်ကြရမယ်ဒီမှာမြတ်စွာဘုရားကြွပြီးတော့ကိုယ်ဝင်ပြီးပိုက်ထားတဲ့တရားရဲ့အပြင်ဘက်က စနေသင်္မာရိပုတ္တလာတော့ပါအရှင်သာရိပုတ္တရာယမကဘုရားကမေးတာရိပုတ္တရာဘာယူခဲ့တော့ဘာယူခဲ့တော့ဆိုတော့ရှင်သာရိပုတ္တရာကအာဟာရယူခဲ့ပါတယ်ဗျာတဲ့အာဟာရယူခဲ့တယ်ဆိုတော့အာဟာရကဘာဝင်လဲအာဟာရဆိုတဲ့စကားလုံးကဆောင်းတယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ဒါကြောင့်မလို့ ဘာလို့တို့တကားတဲ့အာဟာရကဘာကိုဆောင်နေလဲအာဟာရကဝေဒနာကိုဆောင်ရတယ်ဗျာတဲ့ဝေဒနာကဘာကိုဆောင်နေဘာလို့တို့တကားတဲ့ဝေဒနာကအဆင်းကိုဆောင်ရတယ်ဗျာအဆင်းကဘာကိုဆောင်နေဘာလို့တို့တကားတဲ့အဆင်းကဖတ်တာကိုဆောင်ပါတယ်ဗျာတဲ့အဲဒီကျအဖြစ်လေး အဲဒီမှာကျန်နေတာအဲ့ဒါရှင်းပြရတယ်ဘုန်းကြီးပြိဋ္ဌာတစ်ခေါက်နဲ့မှတ်မိမှာပေါ့ဘုန်းကြီးကြံပြောလိုက်အာဟာရကဝေဒနာကိုဆောင်တယ်တဲ့ဝေဒနာကအဆင်းကိုဆောင်တယ်တဲ့အဆင်းကအပြည့်ကိုဆောင်တယ်တဲ့ဖတ်ပါပေါ့အဲ့လိုကြည့်လိုက်အဲဒီမှာနမကျမ်းကတော်တော်ကြီးကြီးရှင်းပြထားတယ်အာဟာရကဝေဒနာကိုဆောင်တယ်ဆိုတာကကျမ်းမပါဘူးတဲ့ စာအာဟာရဆာလောင်မပိတ်တဲ့ပုဂ္ဂိုလ်ကိုစာအာဟာရပြေးလိုက်တဲ့အခါကျတော့တဲ့အစာလောင်ပြေးပြီးတော့ချမ်းသာတဲ့ဒုက္ခဝေဒနာကိုခံစားရတယ်တဲ့ဒါကိုပြီးရပြီးတော့ဝေဒနာကိုဆောင်ရလို့ဆိုတာပါတဲ့ဒါကဝေဒနာအဆင်းကိုဆောင်တဲ့ကြာကအစာအာဟာရမစားရတဲ့အခါမှာစာလောင်မပိတ်ပြီးတော့ပိတ်ချိုးဖြစ်လို့လို့ဘယ်လိုဝေဒနာမပိတ်နိုင်မှာဖြစ်တယ်တဲ့ ခံနေတဲ့ပုဂ္ဂိုလ်စာရကြည့်ပြီးလိုက်တဲ့အခါမှာစာရဝါဝလုံးရှိကြတဲ့အတွက်အပါအယပြီးသေးလို့မလို့ပြည်နေလာတဲ့အတွက်ရုပ်ဆင်းရမှာပြနေလာတယ်တဲ့အဲဒီလိုအဆင်းကိုဆောင်နေဆိုတော့ပါတဲ့အတိတ်ကိုဆောင်နေဆိုတာကတော့အဲ့ဒီစာဟာကစာပတ်တရလို့မလို့စိတ်ထဲမှာပြီးပြီးလုံးလုံးရှင်းရှင်းပြပြဖြစ်တဲ့အခါကျတော့ဒီစာဟာကခန္ဓာကိုယ်ထဲမှာအလားတူအတွေ့အကြုံတွေပြန့်နှံ့သွားတဲ့အခါကျတော့အတွေ့အကြုံကောင်းတဲ့အတွေ့အကြုံဒုက္ခမှန်ခတ်တာတွေဖြစ်တယ်တဲ့ဒါကြောင့်မလို့ အစင်းကအပြည့်ကိုဆောင်နေတယ်ဒီလိုဆိုလို့ဆိုလိုတာပါတဲ့။ရှင်းကြ။အဲ့ဒီပြဿနာလေးပြက်လည်းမေးပြီးကြည့်ပြီးတော့အထက်ကကိုယ်ကအရဟတမေညာအရဟတကိုယ်ညာထိရလို့ဒီလိုပါဘုရားလုံးဝမြင်ရမပြောင်းအောင်အမြင့်ပြနန္တပါမဖြစ်ပေါ်သောအချင်းဖြစ်စီပြလိုက်တဲ့သမုတ်စီရာပဟန်နဲ့ဒီလိုပါခပ်ပုံရင်းလို့ခန္ဓာနဲ့ပါကိုယ်ရဟန်းမှလေးဖြစ်ရတယ်တဲ့ကိုယ်ရဒုက္ခဘာတို့ဒီဖြစ်တာလဲကြတော့ နိဗ္ဗာန်နဲ့အရိယသစ္စာလေးကထိုးထွင်းပြီးဖြစ်တာဒါကြောင့်ဟောဒီဟောရှင်ဒုက္ခကဘုရားကိုရှုတိုင်းမှာဘယ်လိုရှုတိုင်းမှာလဲချမ်းသာပါပါနဲ့အရှင်ဘုရားများပြည့်ရတရားကိုပြရပါလိမ့်ဘုရားဟောအရှင်ဒုက္ခကဘုရားပြည့်ရအရိယသစ္စာလေးကတရားကိုမင်းနဲ့ဘုရားနဲ့ဟောကုတီထိုးထွင်းပြီးမပြရဘူးလားပြရတော့ရှင်းတာစူတောင်းဤတော်ရတော့မဖြစ်ဘူးလား အဲ့ကလေးဆိုတော့လောဘအငြိအကျေးဒေါသအငြိအကျေးမောဟအငြိအကျေးကိုယ်ရဲ့နာမနာရှိရမှာမရှိတာအငြိအကျေးဖြည့်စမဲ့စိတ်ပိုင်ခြင်းဖြစ်တဲ့ဒီကိုယ်မှာရုပ်ကရောကြည်လင်မလားမြင်မလားရုပ်လည်းကြည်လင်စိတ်လည်းဖြည့်စမဲ့ဒီကိုယ်မှာအမြဲတစေချမ်းသာနေမလားဆင်းရဲနေလားဒါမှမဟုတ်ဒါကြောင့်စိတ်နဲ့လင်းဆင်းရဲကိုဖြည့်လုံးချမ်းသာဘူးဟုတ်ကဲ့လားအဲ့လိုအမြင်နဲ့ကျင်းလို့ကြတော့ အကောင်းဆုံးကတော့ဝိပဿနာနဲ့ကျေသေးတဲ့မိဟာအကောင်းဆုံးပဲဟုတ်တယ်ခလားအဲမမနိုင်လို့နဲ့ကြားထဲမှာပြောရတဲ့မိတွေနဲ့ကျေသေးရမယ်အခုနဲ့နှလုံးသွင်းဆင်ခြင်ပြီးတော့ကျေသေးတဲ့မိတွေရှိတယ်ဟုတ်ကလားဆိုမောဒီစိတ်ကိုဒီလိုလိုပါသေသောအာယု လူမျိုးကောင်းနဲ့တာဝဲမှာပါရမောလူမျိုးကောင်းနဲ့မပြောင်းသေးဘူးမလို့ဘူးရောစိတ်နှများကိုဖြူစင်လေပြီးမြှောက်ပြည့်နော်ပြောင်းလေဖုံမုံကောင်းအာယုန်ဒီလူလုံးတတိ မြင့်လုံပတိကရာအပြန်အမှန်ဉာဏ်သိမှုလောကဉာဏ်နဲ့ချင်းရင်စဉ်းစားရပါဟုတ်ကဲ့လားမြင့်လုံပတိဉာဏ်ကိုမှုလောသေဝိမတ္တာသမတာနဲ့ကြာရာဝိပမိချယတေသိမြရာတေဒီစိတ်ဖုံး လုံးချမ်းသာလို့ယူ ဆိုတာကိုယ်ရင်ချမ်းမြေ့လို့ခေါ်တာနော်။အဲကိုယ်ရင်ချမ်းမြေ့ဟုတ်ပါလား။ဘာလို့ချမ်းမြေ့ကလဲ။လောဘဒေါသမောဟကိလေသာအငြိပြေးပြင်းစင်လေးတဲ့အတွက်ချမ်းသာပြီးချမ်းမြေ့ပြီးဟုတ်ပါလား။ဒါကြောင့်မလို့ချမ်းမြေ့လို့ဒီမှာငါချမ်းမြေ့လို့လာကြပြီ။ဟုတ်လို့ဟုတ်ပါလား။ဘယ်မျိုးမလားဘယ်လိုမျိုးမလဲ။ဘာမျိုးမလဲနော်။ မချမ်းမြေ့လို့ကိုမလားကိုမလားကြဘူးဒါကလည်းပဲတကယ်ချမ်းမြေ့တယ်ဆိုတာကတော့လောဘဒေါသမောဟအမျိုးပြည့်ပြည့်စုံလို့အောင်ပြည့်ရန်ပေါ်များအထုတ်မှသာလဲချမ်းမြေ့ဘူးနော်ဒါကြောင့်မလို့ဘုန်းကြီးတို့ပြိဿအောကုံပုဒ္ဓဘာမှဖြစ်ပြီးတဲ့အခါကျတော့မြတ်စွာဘုရားကလည်းပဲမေဘမေဒီလိုပြန်ကြတာတော့သင်္မာရုပ္ပတ္တကလည်းတကားခေါ်လိုက်တော့ကိုယ်လိုလည်းပိဿပြီးထလာပြီးတကားဖွင့်ပြီးသင်္မာရုပ္ပတ္တကထိုးရောက် အဲဒီကိုသာလကလာမမသာပါဘူးကဒီမသာရင်းနဲ့တတ်ပါရပြရောတော့ဘုံတွေနင်းတွေတော့ပြင်းလို့ရတာတရားကျော်မျိုးတွေဆိုတော့ဆုံးမလဲပါလာဘူးအဲ့ဒါကိုငါကိုခံကြရမှာတော့လေးလို့အဲ့လိုဖြစ်မလားဒါကြောင့်အဲ့ဒါဘာသာတတ်လို့ဟုတ်တဲ့လောဘကိုအမြင့်ပြတော်တတ်ပြီးတော့ရဟန်းမှာမဟုတ်လား ဘာမှမဖြစ်တော့သံဃာရှင်ပါရိပုတ္တရာပြောတဲ့ဆင်းကိုပုံတွေပုံစံတွေတပိတ်ဆိုးပြီးတော့ဘာလို့မလဲတရားပဲရှိနေမှာပေါ့မဟုတ်လားအဲ့တော့အဲ့ဒီကိုအဲ့ဒီနိုင်ငံဖွယ်ညာနဲ့အရဟတနိုင်ငံဖွယ်ညာပြုရပြီးတော့ပဥပါဒိဒေတာနိဗ္ဗာန်ကိုမျက်မှောက်ပြုရတာဟာအကြောင်းပြလိုက်တဲ့အခါကျတော့ဆုံးလှူခြင်းကဒါနစေတနာနဲ့ အဲဒီဒါနစေတနာကိုမမြင်ဘုံရရွေးအပြောဥပ္ပေပြထားတာအကြောင်းမဟုတ်လားဒါကြောင့်ဒီကနေ့ဤခိုင်တော်များယူသေးရဆွမ်းဒါနကုသိုလ်ကလည်းပဲဘယ်ဥပ္ပေမလဲဒါပဲပေါ့ဟုတ်ကဲ့လားလောဘဒေါသမောဟစိတ်မျိုးကြီးပြင်းပြင်းလေးကိုမောင်းတဲ့အရဟတမောအရဟတဘေမောရိယဒုက္ခလေးကထိုးထွင်းပြီးနေပြီးတော့တာဥပါတိတွေကနိဗ္ဗာန်ပြီးတော့အနိဗ္ဗာန်ဘုရားနိဗ္ဗာန်ကို ရရပါလို့ဤလို့ဤတော်ကြထားပြီးတော့တရားမှန်ရမယ်။ကြောင်းလူလူရောဆန်းလူလူရောဆေးလူလူရောဟုတ်ကဲ့လား။ဒါကြောင့်ဘုန်းကြီးတို့တရားမှန်ပြိဿဟာမြတ်စွာဘုရားရဲ့ဒေသနာတော်ဘိုင်းကုန်းမှာထုတ်နှုတ်ထားတဲ့စိတ်ထားကြည့်ကိုချင်းနေရတရားတော်နာကြရတဲ့ဖြင့်မိမိတို့သဘောပေါက်တဲ့အတိုင်းမိမိတို့တဏှာမှာ ဝိညာဉ်နဲ့လောဘဒေါသမောဟအငြိအကျိုးရောက်ဖြစ်တဲ့လောဘဒေါသမောဟအငြိအကျိုးတွေကိုစိတ်ညစ်မောတွေကိုကျော်ပြီးတော့မိချောက်ပြီးမှပုံရတမင်းလုံးနဲ့ရှယ်နိုင်ဆေးနိုင်ဖြစ်စဉ်အောင်ကြိုးစားအထောက်မှန်လို့နောက်ဆုံးမှာအရဟတမောဟအရဟတဘုံနဲ့မိဘံကိုဖြင်းနေကြမှာဖြစ်ပေါ်လာစေ များကိုပြုပြီးတော့ဒီလို ပုဂ္ဂိုလ်ကို Allah'a emanet အပိုင်းမှာမြင့်တက်တဲ့လောဘလုံးဝအမြင့်ပြငြိမ်းသွားပါရဲ့ဘုရားလည်းပဲရူပအရူပဝိညာဉ်ရူပအရူပဘုံမျိုးကိုပေါ်တာတတ်တဲ့လောဘမတော်တဲ့နိုင်လို့အနာပါအဲ့ဒါလေးကျမ်းနေသေးတယ် အမှန်တိုင်းမလို့ဟုမင်းကပြင်းနေတဲ့မဟာနာပုဂ္ဂိုလ်နဲ့ပြောမယ်တဲ့။ဒါမှမဟုတ်မင်းကမပြင်းသေးတယ်လည်းပဲပြင်းအောင်ပြင်းတယ်နေတဲ့ပုဂ္ဂိုလ်နဲ့ပြောမယ်တဲ့။အာဒီကပုဂ္ဂိုလ်ကဒီကနေ့အမှန်တိုင်းမင်းကခေါ်တဲ့အမှန်တိုင်းမပြည့်စုံရ။ဘယ်မှာကြမှာတော့ မြင်ပါတရားရဲ့အကျိုးကိုသိပြီးတော့ကြံပြီးပြီးတော့ဘယ်လိုပုံစံမျိုးလဲတပုတ်တေတာအဆင်ပြေနေတာအပြာချင်းဆိုလို့ရှိရင်သီလအကျင့်ဆိုတာသမာဓိပညာအကျင့်တွေရဲ့အခြေခံကျင့်ဖြစ်တယ်။ဒါကြောင့်သီလအကျင့်ဟာလောဘဒေါသမေဟပြင်းပြင်းထန်ထန်ကျင့်နေတာအခြေခံကျင့်ဖြစ်တယ် အဲဒီလိုအကျင့်ပြီးတော့မိမိပန်းနေမေတ္တာဘာဝနာပွားတော့ဥပဒနာဘာဝနာတရားပွားခြင်းအထောက်တယ်ဆိုတာဒါလောဘရောဒေါသရောမောဟရောကိဉ္ဉ္ဉ္ကျင့်ဉ္ဉ္ကျင့်ဉ္ဉ္ကျင့်ဉ္ဉ္ဉ္အထောက်နေတာပဲတဲ့တဏှာဒီလိုသမေဝါဒေဟံပฏิပနာဥပဒနာတရားကိုပွားခြင်းအထောက်နေတဲ့ယောဂီများရောယဟန်ရှင်ယောဂီများရောဥပဒေပုရောဂီများရော တာဝန်းကိုသုံးဆောင်ပြီးတော့ဘုံတို့သုံးဆောင်ပြီးအပူခံလိုက်အောင်လောကကုဉ္ဉံတိလမနာရိပညာအကျင့်ဒေါရကုဉ္ဉံတိလမနာရိပညာအကျင့်မေဟကုဉ္ဉံတိလမနာရိပညာအကျင့်ကိုသင်ကြံကြံကြိုးစားအားထုတ်နေကြတာဖြစ်တယ်။ဒါကြောင့်ဒီလိုအာယုံဝန်းဉာဏ်ဝန်းဒီလိုနဲ့အမှုကျင်းနေတာ လို့ရှင်နေပြန်ရတော့ဒါနပြုတယ်ကိုအပိခံနဲ့အပိခံပုဂ္ဂိုလ်တွေမှာအပိခံပုဂ္ဂိုလ်မှာပြုနေတဲ့အင်္ဂါသုံးမျိုးနဲ့ငြင်းနေတယ်တဲ့လောဘသင်အောင်ပြုကြံပွားများအထုတ်တဲ့ဒေဝသင်အောင်ပြုကြံပွားများအထုတ်တဲ့ဘုဟသင်အောင်ပြုကြံပွားများအထုတ်တဲ့အဲဒီကံပုဂ္ဂိုလ်တွေကလည်းအင်္ဂါသုံးမျိုးညီညီညီတဲ့အတွက်ဒီလိုဥလုံးမှန်တယ်ဒီလိုတတ်တဲ့အာယုံကြောင့် ဒီကံတော်ငါတို့တတ်တဲ့မြေမြင့်တာတတ်တယ်လို့ဆိုမေတ္တာစိန်ထောင်းနေနဲ့ဒီဝိမိတာတို့ဒီလိုနဲ့အကျော်ဒီဒါနကုသိုလ်တွေမှာဖြင့်အသိဉာဏ်ကအင်္ဂါ၃ပါးလုံးညီညွတ်ပြီးတော့အသေးခံပုဂ္ဂိုလ်တွေကအင်္ဂါ၃ပါးလုံးညီညွတ်တဲ့အတွက်အင်္ဂါ၆ပါးလုံးညီညွတ်တဲ့ဆံလုံးနဲ့ဒါနဒီဆံလုံးနဲ့ဒါနကိုဒီလိုမျိုးဆိုလို့ရှိရင် အဲဒီခြားဝင်ကဒါနဲ့အလှူကြရတဲ့ကောင်းကျိုးခြင်းဟာသမုဒ္ဒရာတွေကရေကိုတုံးနေဖုံးနေခတ်ပြီးတော့ချင်းတဲ့မယ်ဆိုလို့ရှိရင်ဘယ်လိုမှမကရှိတယ်လို့အရေးမရင်တန်မတက်ပါဘူးမရင်နိုင်မတက်နိုင်လို့အရေးအတွက်ကိုလင်းလို့အင်္ဂါထပ်ပန်းနဲ့ပြည်ပုံနဲ့ဒါနနဲ့ရရှိတဲ့ပြည်ကိုအကျိုးတရားမှာလည်းပဲတဲ့ အတွက်အတိုင်းအတာပမာဏကိုလုံအောင်ကြိုးပေးတယ်လို့မြတ်စွာဘုရားကသက္ကမိကဆောင်းရဘာမပိတ်ဒေသနာတော်မှာဟောကြားတဲ့ဗဒါရပြမြေဩဃာကောင်းတဲ့လုံမြေယာနေမှာအောင်မြင်တဲ့မျိုးတို့ကိုစိုက်ကြလို့ရှိရဲ့ပြီးထွားတဲ့အပင်ကိုရပြီးတော့ခွင့်ပြုတဲ့အဘိဓမ္မာကိုရအဲဒီတိုင်း ဘဘောဘမင်းဟာရင်ရင်တိလပညာရိပညာအကျင့်တရားတွေပြင့်ကြံနေတဲ့ဒီကံပုဂ္ဂိုလ်တွေရဲ့ပုံမှန်ဘောဘဘောဘမင်းဟာအာပေးနေတယ်။ဒါကြောင့်အနှောက်တရားတွေအာပေးနေပြီးတော့တိလပညာရိပညာဆိုတဲ့မြေဩဇာတွေပြည့်နေတဲ့အတွက်ဒီဒီကံပုဂ္ဂိုလ်တွေကိုဒီရောဒီတိုင်းပြီးတော့ဘာနဲ့မျိုးတွေစိုက်ကြရအဖြစ်ကျွန်တော်ပြီးတော့ဘာနဲ့စေတနာကလည်းအင်အားကောင်းလို့အောင်မြင်တဲ့အတွက်ကျင်းလာတဲ့အကျိုးပေးတဲ့ကြတာတော့ ဘဝကအင်မတန်ကြတဲ့အကြောင်းအကျိုးကြီးရနေတယ်တဲ့။အဲဒါဒီနေ့ဒီဆက်စလန်အမှတ်တရ59ဒီဟာ95ဟန်တရားကိုလည်းမြင်တော့ဥပ္ပန္နတော်ကမိသားစုနဲ့ဒီကံအမှတ်ရှိပြီးဟန်တော့ဥပ္ပန္နတော်က ရမီယောဘာမှတ်တဲ့ကံမှာနေတဲ့မစ္စတာစိန်ထုံးတော်ယနေ့ဘာမှပါကြည့်တော့ဟာမိမိတို့ဒီနေ့ပြည့်တဲ့ဒါနမှာဆက်လင်းတဲ့ဒါနအင်းရဲ့ထောက်ပံ့တဲ့ပြည်ပုံတဲ့ဒါနပဲလို့စိတ်ထင်းမှာကျေမျိုးယုံကြည်ပြီးတော့ဒီဒါနကြောင့်မိမိတို့အတွက်လောကီကျိုးလည်းဒီမှာဆင်ပြေတဲ့အကျိုးလောကုတ္တရာကျိုးလည်းဒီမှာဆင်ပြေတဲ့အကျိုးရမှာပူကြတယ်လို့ယုံကြည်ပြီးတော့ သင်္ခါတုံရင်းရင်းဆိုတော့မိဂ္ဂင်အကျိုးကိုပဲဥပ္ပေပြီးတော့ဒီတည်း